ရှင်လုကာခရစ်ဝင်ခန်းကြီး78အငယ်1မှ8လူတို့သည်အားမလျော့ဘဲကြိုးစား၍ဆုတောင်းရမည်အကြောင်းကို ဥပမာစကားအားဖြင့်မိန်တော်မူသည်ကားမြို့တစ်မြို့၌ဖျားသခင်ကိုမကြောက်ရွံ့လူကိုအာမနာတတ်သောတရားသူကြီးတယောက်ရှိ၏ထိုမြို့၌နေသော မုတ်ဆိုးမတယောက်သည်တရားသူကြီးထံသို့တွား၍ဂျမရံဘက်ကို လက်စားခြေလောက်အောင် အပြည့်အလျောက် ဒဏ်စီရင်ပါဟု တောင်းပန်တော်လဲတရားမစီရင်ဘဲကြာမြင့်စွာနေ၏ထိုနောက်တရားသူကြီးကငါသည်ဖျားသခင်ကိုမကြောက်ရွံ့လူကိုအာမနာတတ်သောသူဖြစ်တော်လဲဤမုတ်ဆိုးမသည်ငါကိုနှောက်ယှက်သောကြောင့်သူ့ဘက်၌တရားစီရင်မည်သို့မဟုတ်အစဉ်လာ၍ငါကိုပင်ပန်းစေလိမ့်မည်ဟု စိတ်ထဲ၌အကြံရှိ၏မတရားသော ထိုတရားသူကြီးအကြံကိုမှတ်ကြလော့ ဖျားသခင်ရွေးကောက်တော်မူသောသူတို့သည်နိညာမပြတ်အော်ဟစ်၍တောင်းလျှောက်လျင်ဖျားသခင်သည်သူတို့ပြ၌တရားမစီရင်ဘဲနေတော်မူမည်လောကြာမြင့်စွာတီးခံတော်မူမည်လောငါဆိုသည်ကသူတို့ပြ၌အလျင်မြန်တရားစီရင်တော်မူမည်သို့တော်လည်းလူသားသည်ကြွလာသောအခါယုံကြည်ခြင်းကို မြည်ကြီးပေါ်မှ တွေ့မည်လောဟု သခင်ဖျားသည်မိန်တော်မူ၏ အငယ်9မှ14ကိုကုသိုလ်ကိုအမိပြု၍သူတစ်ပါးကိုမထီမဲ့မြင်ပြုတတ်သော သူအချို့တို့အားမိန်တော်မူသော ဥပမာကားလူနှစ်ယောက်တို့သည်ဆုတောင်းပတနာပြုခြင်းဟာဗိမာန်တော်ပေါ်သို့တက်ကြ၏တယောက်ကပါရိရှဲဖြစ်၏တယောက်ကအခွန်ခံဖြစ်၏ပါရိရှဲသည်တယောက်ထီးရက်လျက်အိုးဖျားသခင်သူတစ်ပါးတို့သည် အနိုင်ထက်လူယူခြင်းမတရားသဖြင့်ကျင့်ခြင်း သူများကိုပြစ်မှားခြင်းအပြစ်ရှိတဲ့ကဲ့သို့ကျွန်ုပ်၌မရှိသည်သာမကဤအခွန်ခံကဲ့သို့ပင်မဟုတ်သောကြောင့်ဂျေစုတော်ကြီးလှပေ၏အကျွန်ုပ်သည်ခொနည်းတွင်နှစ်ရက်အစာရှောင်ပါ၏ဥစ္စာရှိသည်များတို့ကိုဆယ်ဖို့တဖို့လှူပါ၏ဟု၍ဆုတောင်းပတနာပြု၏အခွန်ခံမူကားအဝေးကရက်၍ကောင်းကင်သို့မမျှော်မကြည့်ဝံပဲရင်ဘတ်ကိုခတ်လျက် ။အိုဖျားသခင်အပြစ်များသော အကျွန်ုပ်ကိုတနာချင်းဂုဏစိတ်ရှိတော်မူပါဟုဆုတောင်းလေ၏။ငါဆိုသည်ကားထိုသူသည်အပြစ်ပြေလျက်မိမိအိမ်သို့ပြန်သွား၏။ပါရိရှဲမူကားအပြစ်မပြေအကြောင်းမူကားကိုကိုကိုချီးမြှောက်တော်သူမည်ဒီကားနှိမ့်ချခြင်းတို့ရောက်လက်တံကိုကိုကိုနှိမ့်ချတော်သူမည်ဒီကားချီးမြှောက်ခြင်းတို့ရောက်လက်တံဟုမိန်တော်မူ၏အငယ်၅မှ 23ထိုအခါသူငယ်တို့ကိုလက်တော်နှင့်တို့စေခြင်းငှာအထံတော်သို့ဆောင်ခဲ့သည်ကိုတပည့်တော်တို့သည်မြင်လျင်အပြစ်တင်ကြ၏ယေရှုသည် ထိုသူငယ်တို့ကို ခေါ်တော်မူ၍ငါထံသို့ လာပါလေစေ မစည်းတားကြနှင့်ဘုရားသခင်နိုင်ငံတော်သည်ထိုတို့သောသူတို့၏နိုင်ငံဖြစ်၏ငါအမှန်ဆိုသည်ကားအချင်းသူသည်ဘုရားသခင်၏နိုင်ငံတော်ကို သူငယ်ကဲ့သို့မခံမယူထိုသူသည် နိုင်ငံတော်သို့မဝင်ရဟု မိန်တော်မူ၏။အရာရှိတယောက်ကကောင်းမြတ်သောဆရာထာဝရအသက်ကို အမွေခံရအံ့သောငါအကျွန်ုပ်သည်အဘယ်မှုကိုပြုရပါမည်နည်းဟုမေးလျှောက်တော်ယေရှုကငါကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သနည်းဘုရားသခင်တပါးသည်သာကောင်းမြတ်တော်မူ၏တင်သည်ပညာတော်တို့ကိုတည်သည်မဟုတ်လော သူမယားကိုမပြစ်မှားနှင့် လူအသက်ကိုမတတ်နှင့်သူဥစ္စာကိုမခိုးနှင့် မမှန်သောတသက်ကိုမခံနှင့်မိဘကိုယုသည်စွာပြုလော့ဟုမိန်တော်မူလျင်အရှင်ဖျားထိုပညာရှိသမျှတို့ကိုငယ်သောအရွယ်မှစ၍အကျွန်ုပ်စောင့်ရှောက်ပါပြီဟုလျှောက်ပြန်သည်ကိုယေရှုသည်ကြားလျင်တင်သည်တခုလိုသေး၏ကိုဥစ္စာရှိသမျှကိုရောင်း၍ဆင်းရဲသောသူတို့အားပေးဝေလော့ထိုတို့ပြုလျင်ကောင်းကင်ဘုံ၌ဗန္တာကိုရလိမ့်မည် တို့ပြီးမှလာ၍ငါနောက်သို့လိုက်လော့ဟုမိန်တော်မူ၏ထိုသူသည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍ထိုစကားကို ကြားလျင် အလွန်စိတ်မသာသည်နှင့်တွားလေ၏အငယ်24မှ30ထိုတို့စိတ်မသာသည်ကိုယေရှုသည်မြင်တော်မူလျင်ဥစ္စာရတတ်သောသူသည်ဘုရားသခင်နိုင်ငံတော်သို့အလွန်ဝင်ခဲလာ၏ကလအုပ်သည် အနဖားကိုရှိုလွယ်၏ငွေရတတ်သောသူသည်ဘုရားသခင်နိုင်ငံတော်သို့ဝင်ခဲ့သည်ဟုမိန်တော်မူ၏ကြားသောသူတို့ကလည်းတို့ဖြစ်လျင်အဘယ်သူသည်ကဲတင်တော်မူခြင်းသို့ရောက်နိုင်မည်နည်းဟု ပြောဆိုကြ၏ကိုရောကလည်းလူမတတ်နိုင်သောအမှုကိုဘုရားသခင်တတ်နိုင်တော်မူသည်ဟုမိန်တော်မူ၏ထိုအခါပေကျုကအကျွန်ုပ်တို့သည် ရှိသည်မြတ်ကိုစွန့်ပြစ်၍ကိုရောနောက်သို့လိုက်ကြပါပြီဟုလျှောက်လေတော့ ကိုရောကငါအမှန်ဆိုသည်ကအချင်းသူသည်ဘုရားသခင်နိုင်ငံတော်ကြောင့်အင်းယာမိဘညီကိုသားမယားကြီးဟုသောတပါးပါးကိုစွန့်၏ထိုသူသည်ယခုကာလ၌အဆများစွာသောအကျိုးကို၎င်းနောင်ဘဝ၌သာရအသက်ကို၎င်းခံရလက်တန့်ဟုမိန့်တော်မူ၏အငယ်31မှ34ထိုအခါကိုရောသည်တကြိမ်နှစ်ပါးသောတပည့်တော်တို့ကိုခေါ်၍ ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏ပရောဖက်များရေးမှတ်သမျှသည်လူသား၌ပြည့်စုံရလိမ့်မည်တပါးမျိုးသားတို့လက်သို့အနှံခြင်းပြည့်ရပြုခြင်းညှင်းဆဲခြင်းတရွေးနှင့်ထွေးခြင်းကိုခံရလိမ့်မည်သူတို့သည်လူသားကိုရိုက်ပုတ်၍တတ်ကြလိမ့်မည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟုမိန်တော်မူ၏ထိုစကားတော်တခွန်းကိုမျှတပည့်တော်တို့သည်နားမလဲကြ ထိုအကြောင်းအရာသည်ဝှက်ထားလျက်ရှိသည်ဖြစ်၍မိန့်တော်မူချက်အနက်ကိုမရိပ်မိကြ။35ယေရိခေါမြို့အနီး၌ရှိတော်မူစဉ်တွင်၊လူကန်းတယောက်သည်လမ်းနားမှာထိုင်၍တောင်းစားလေ၏။ထိုလူကန်းသည်လမ်း၌လူများသွားသံကို ကြားလျှင်အဘယ်သို့ဖြစ်သနည်းဟုမေး၏။36နာဇရက်မြို့သားယေရှု ကြွသွားကြောင်းကို သူတစ်ပါးပြောလျင်ဒါဝိဒ်၏သားတော်ယေရှု အကျွန်ုပ်ကိုကယ်မသနာတော်မူပါဟုဟစ်ကြော်လေ၏ထိုသူကိုတိတ်ဆိတ်စွာနေစေခြင်းကရှေ့တော်၌သွားသောသူတို့သည်ငောက်၍ဆိုကြတော်လဲဒါဝိဒ်သားတော်အကျွန်ုပ်ကိုကယ်မသနာတော်မူပါဟုတာ၍ဟစ်ကြော်လေ၏ယေရှုသည်လည်းရက်တော်မူလျက်ထိုသူကိုခေါ်ခဲ့ဟု အမိန့်တော်ရှိလူကန်းသည်အထံတော်သို့ချဉ်ကပ်ပြီးမှ သင်၌အဘယ်သို့ပြုစေလိုသနည်းဟု မေးတော်မူလျှင်သခင်ကျွန်ုပ်မျက်စိမြင်စေခြင်းငှာပြုတော်မူပါဟုလျှောက်လေတော့ယေရှုကမျက်စိမြင်စေသည်ယုံကြည်ခြင်းသည်တင့်ကိုကယ်မပြီဟု မိန်တော်မူ၏ထိုခဏချင်းတွင် ထိုသူသည် မျက်စိမြင်၍ဘုရားသခင်ဂုံတော်ကိုချီးမွမ်းလျက်နောက်တော်သို့လိုက်လေ၏လူအပေါင်းတို့သည်မြင်လျင်ဘုရားသခင်ကိုအံ့ဩချီးမွမ်းကြ၏